1368ခုနှစ်သာသနာတော်လျှောက်ဖတ်တဲ့ကလေးဘာလဘယ်နှစ်ရက်တော့ဟမ်ပါတယ်တကုလာပြည့်ကျော်10ရက်လားသိကြရလား 17ရက်မဟုတ်ဘူးလားခုန17ရက်လို့အတန်ကြားလိုက်ပါတယ်ခုန17ရက်လို့အတန်ကြားလိုက်ပါတယ်17ရက်ကအေဗီလာ17ရက်ဟုတ်လား10ရက်ကတကူလပိကျော်10ရက်3နာရီနဲ့46မိနစ်အချိန်မှတရားဝဲစသည် ယဟန်ဒီနေ့လဲယဟန်ပေါင်းတက်ကြတာ18ပါ19ပါယဟန်ကိုဟိုပါဠိကဘိက္ခုလို့လည်းခေါ်တယ်သမဏလို့လည်းသုံးတယ်ဘိက္ခုလို့လည်းသုံးတယ်သမဏလို့လည်းသုံးတယ်ဥပါသံပါဏလို့လည်းသုံးတယ် အဲ့ဒီမှာဥပတံပနာကတော့ဝိနိကြမှာအသုံးများပါတယ်သမဏတို့ဘိက္ခုတို့ကတော့နေရာပေါင်းများစွာမှာဘယ်နေရာမဆိုသုံးပါတယ်ခန္ဒီစသောသတ္တတာသမနာနိစဒတနံကာလေနဓမ္မတာကိစ္ဆာဧတံမင်္ဂလမုဒ္ဓမသမနာတုံ ဘိက္ခုကပိုးပြီးတော့အသုံးများတယ်ဘိက္ခုဆိုတာပုတ်နှစ်ပုတ်ကို တွဲထားတာတပုတ်ကဘိန်နဲ့ဘိန်ဆိုတာဘာကုန်းလုံကြီးတင် သေးရတင်တို့ဘိန်တို့ဆိုရက်နောက်ကဟာက အိတ်ခုဘိနဲ့အိတ်ခုတွဲလိုက်တော့ဘိက္ခုလို့အတန်ထွက်လိုက်တယ်ဘိန်ဆိုတာကသန္တရာဝဆင်းရဲ့ဘေးကိုကြောက်တတ်တဲ့ပုဂ္ဂိုလ်တဲ့အဲ့ဒီပုဂ္ဂိုလ်ကိုဘိန်လို့ခေါ်တော့သူမူလပုံရင်ကတော့ဘီပဲမူလပုံရင်ကတော့ဘီပဲ ဘီအိခုဘီတန္တရာဝဆင်းရဲဘေးကို ကြောက်တတ်တဲ့ပုဂ္ဂိုလ်တန္တရာတဲ့လေရမှာကြောက်เสียကြီးပဲတဘောဝပြီတဘောဝဆင်းရဲတွေ ကြီးတွေ့နေတာပဲလို့တန္တရာဝဆင်းရဲဘေးကိုမျောတွေ့ကြောက်တဲ့ပုဂ္ဂိုလ်ဘီအိခုကအဲဘီကတန္တရာဘေးကြောက်တတ်တဲ့ပုဂ္ဂိုလ်တန္တရာဘေးကိုကြောက်တတ်တဲ့ပုဂ္ဂိုလ်မဟုတ် ဘီကတန္တရာဝဆင်းရဲ့ဘေးအိတ်ခုကမြေတွေးပြီးကြောက်တတ်တဲ့ပုဂ္ဂိုလ်တဲ့ဘီနဲ့အိတ်ခုနဲ့တွေ့လိုက်တော့ဘိက္ခုတန္တရာဝဆင်းရဲ့ဘေးကိုမြေတွေးပြီးကြောက်တတ်တဲ့ပုဂ္ဂိုလ်တဲ့သန္တရာဘေးဆင်ញင်နှလုံးသွင်းပြီးတော့တဘောပြီးတဘောဖြစ်တတ်တယ်ဆင်းရဲတဲ့ကိုလို့အဲ့လိုမျောတွေးပြီးကြောက်တဲ့ပုဂ္ဂိုလ်ကိုဘိက္ခုခေါ်တယ် ဒါကြောင့်ဘိက္ခုဆိုတာသန္တရာဘေးကိုမျောတွေး၍ကြောက်တတ်တဲ့ယဟန်တဲ့။ဘာကြောင့်လဲလို့ဆိုတော့သန္တရာဝစီရဲတဲ့မှာလဲရတာဟာအင်မတန်ဆင်းရဲတယ်လို့သန္တရာဝစီရဲရဲ့ဘေးကိုတကယ်သိလာတဲ့အခါကျတော့သန္တရာတဲ့လဲရမှာသူ ကြောက်လာတယ်ကြောက်လာတဲ့အခါကျတော့သန္တရာတဲ့မလဲရအောင်နီလန်းသူရှာတာပေါ့ ဘယ်လိုလုပ်ရမလဲလို့ဆိုတော့တန္တရာနဲ့မလဲရမှာကတော့ယုတ်ခန္ဓာကိုယ်နဲ့စိတ်နံတရားဆက်မဖြစ်ဘဲနဲ့အဖြစ်ရသွားမှာပဲတန္တရာနဲ့မလဲမှာပဲလို့သဘောပေါက်တယ်ဒီလိုမဟုတ်ဘဲနဲ့ယုတ်ခန္ဓာနဲ့နံတရားဆက်ဆက်ပြီးဖြစ်နေရင်တော့တဘောပြီးတဘောကသွားနေမှာပဲ အဲ့လိုတဘောပြီးတဘောသံသရာထဲမှာတသွားတည်းသွားနေရတာဟာဖြင့်ဆင်းရဲတယ်ဘဝသံသရာမနေမနာထွေပြတသွားတည်းသွားရတာဟုတ်လားဘာတော့အဲ့ဒါဘာသံသရာဖြစ်တယ်ဟုတ်လားသွားနေသမျှဆင်းရဲလားချမ်းသာလား အဲ့ဒါမြတ်စွာဘုရားတောင်မှပဲညည်းอยู่တယ်အနေကဇာတိသန္တာရံသန္တာဝိတံအနိဗ္ဗိတံကဟကာရံဂဝေသန္တောဒုက္ခဇာတိပုဏ္ဏပုဏ္ဏံကဟကာရကဒိဋ္ဌောတိပုဏ္ဏဂေဟနာဂဟတိ သဗ္ဗတေဖာတုကာဘက္ကာဂဟကုတံဝိသင်္ခတံဝိသင်္ခာရကတံစိတ်တံတဏနံခယမိသကာညဇောဖေယကဆုံလာပြီနေ့သဗ္ဗညုတရှုညံတော်ရအရဒမေညာသဗ္ဗညုတညာရလို့ကိလေသာခတ်သိငြိမ်ပြီးတော့တရားအလုံးစုံ အကုန်သိတဲ့ဘုရားအဖြစ်ရောက် ရောက်ပြီးတဲ့အခါမှာပြန်ဆင်ရင်မိတာပြန်ဆင်ရင်မိတာ စိတ်แท้တယ်ဆင်ရင်ရင်းနဲ့ဥဒ္ဒံကျူးတယ်ခေါ်တယ်စိတ်แท้တယ်မနတာဝဝဋ္ဌပိတဥဒ္ဒနာနှုတ်ကတော့မထွက်ဘူးစိတ်ကပြန်ဆင်ရင်ကြီးတာအနေကဇာတိသန္တာရံသန္တာဝိတံအနိဗ္ဗိတံအနိဗ္ဗိတံ တန္တရာဝဆင်းရဲကို ပြုလုပ်ပေးတဲ့လက်သည်လက်သမားကိုရှာ၍မတွေ့သေးသမျှကာလပတ်လုံးအနေကဇာတိတန္တရာဘဝများစွာတန္တရာကာလပတ်လုံးတန္တာဝိတံတသွားတဲ့သွားတပြေးတဲ့ပြေးကြရလှလေးပြီဒီဘဝတွေဖြစ်အောင်ဖန်တီးပေးတဲ့အကြောင်းတရားလက်သည်လက်သမားကို မတွေ့ရသေးတော့တဲ့အဲ့ဒီလက်သည်လက်သမားကို မပယ်ရှားတတ်မပြစ်နိုင်တဲ့အတွက်ဘဝတွေထပ်ထပ်ပြီးလှုပ်ပေးတာကိုလက်ခံရတော့သံသရာဘဝပေါင်းများစွာ ပြေးလာခဲ့ရတာဟာမနှဲပါလားတဲ့အနေကဇာတိသံသရံအနေကအများကြီးဇာတိဘဝတွေတန်တာရထက်ခထက်ခဖြစ်တာ အနေကဇာတိတန်တာရဘဝများစွာတန်တရာထခထခဖြစ်နေသမျှကာလပတ်လုံးတန္တာဝိတံတသွားရဲသွားတပြေရဲပြေကြရလားလေးပြီပြေးလိုက်တာပြေးလာရတာတကယ်လို့သာဒီဘဝတွေလှုပ်ပေးတဲ့လက်သမားလက်တွေကိုရှာတွေ့ရင်အဲ့ဒီလက်တွေကို ပယ်ပြစ်လိုက်ရင်ဒီလက်တွေကိုသတ်ပြစ်လိုက်ရင်သူ နောက်ထဘဝလုံမပေးနိုင်တော့အဲ့ဒါလို့ဆိုရင် နောက်ထဘဝဆိုတဲ့ယုံနဲ့နာမဖြစ်တော့မဖြစ်ရင်နောက်ထသန္တရာတဲ့မလဲရတော့ဘူးလွတ်သွားပြီအခုတော့အဲ့ဒီလက်သက်လက်သမားဘယ်သူလဲလို့မသိသေးတဲ့အတွက်ဘဝတွေကိုထပ်ထပ်အလုတ်ပေးခန်းနေရတဲ့အတွက်ထပ်ထပ်ပြီးဖြစ်တော့ထပ်ထပ်ပြီးဆင်းလိုက်တာ ပြေးလာလိုက်ရတာတဲ့မြတ်စွာဘုရားမောသွားစဉ်းစားလို့မောတာလားမစဉ်းစားလို့မောတာလားတကယ်ဖြစ်နေတဲ့အဖြစ်တရားအရှိတရားစဉ်းစားမိတာဟာမှားသလားမှန်သလားမှန်တာပေါ့အမှန်သိတယ်ပေါ့အနေကဇာတိတန်တာရံတန္တာဝိတံအနိဗ္ဗိတံဂဟကာရံ ခန္ဓာကိုယ်ဒီဥသောအိမ်ကိုဆောက်လုပ်ပေးတတ်တဲ့လက်သမားကို ကဝေသံတော်ရှာဖွေနေစဉ်အနိဗိသံအနိဗိသံတော်ရှာ၍မတွေ့သေးသမျှကာလပတ်လုံးအနေကသာတိသန္တာရံဘဝများစွာသန္တရာကာလပတ်လုံးတန္တာဝိကံတပြေတပြေခေအလှလေးပြီ မြတ်စွာဘုရားဖြစ်တဲ့ဘဝအထိကိုပဲသန္တရာခရီးထဲမှာပြေးခဲ့ရတာတဲ့သန္တရာဝဲဩဃခရီးခဲထဲမှာပြေးခဲ့ရတာမောနေတာပဲသို့တော်လည်းအခုဘုရားဖြစ်သွားပြီဆိုတော့နောက်ထပ်ပြေးရအောင်မလားဘာကြောင့်မပြေးရတော့ ဘဝဆိုတဲ့အိမ်ကိုနောက်ထပ်လောက်အပေဆောက်အပေမခံရတော့လို့ဘာကြောင့်များဘဝဆိုတဲ့အိမ်ကိုဆောက်အပေမခံရတော့လို့လက်သမားသေးသွားလို့မဟုတ်ဘူးလားလက်သမားသေးသွားတော့ဘဝဆိုတဲ့အိမ်နောက်ဆောက်ပေးဦးမလားလက်သမားသေသွားတယ်ဆိုကြတဲ့ကလက်သမားကိုမြတ်စွာဘုရား တွေ့သွားလို့လားမတွေ့သေးလို့လားအဲတွေ့သွားလို့မလို့လက်သမားဇိကုပ်ပြီးတော့သေတတ်ပြလိုက်ပြီဂဟဂာရဂာဒိဋ္ဌောတိပုဏ္ဏဂေဟန္နာဂတိဂဟဂာရဂာခန္ဓာအိမ်ကိုအကျဉ်းငြိမ်ဆောက်လုပ်ပေးတဲ့ဟေတဏလက်သမားဒါနိယခုခါ၌ ဒွန်သင်ကိုဒိဋ္ဌောသည်တွေ့မြင်အပ်ပေပြီဒွန်သင်တဏလက်သမားသည်ဂေဟံခန္ဓာတိဟုသောအိမ်ကိုသဟကာရကဒိဋ္ဌောသည်အဲဂေဟံခန္ဓာတိဟုသောအိမ်ကိုပုဏ္ဏတဖံနာကာရတတိမဆောက်လို့ဆောက်လို့ရမပေးရတော့လက်တံ ဂဟကာရကဒိဋ္ဌောတိပုဏ္ဏကေဟံနာဂဟတိနာဂဟတိဆောက်လုပ်ရမပေးရတော့ပြီတဏှာလက်သမနဲ့ငါတွေ့ပြီတဏှာဆိုတဲ့ဘဝတွေလိုချင်တဲ့စိတ်ဘဝတဏှာဘဝလိုချင်တဲ့စိတ်လိုချင်တဲ့စိတ်ကြောင့်ဘဝတွေဖြစ်နေတာကိုလိုချင်တဲ့စိတ်မရှိရင်မဖြစ်ဘူး ထမင်းစားတာဘာကြောင့်စားတော့စားခြင်းနဲ့စိတ်ကြောင့်ရုပ်ရှင်ကြည့်တာဘာကြောင့်ကြည့်တော့ TV ကြည့်တာဘာကြောင့်ကြည့်တော့အရက်တောက်တာဘာကြောင့်တောက်တော့အဲ့တော့လက်တရားဘယ်သူတော့ရှင်မဟုတ်လားဟုတ်ကဲ့လားအဲ့ဒီရှင်ကိုတဏှာလို့ခေါ်တယ် ဒါကြောင့်ဘဝဖြစ်ခြင်းတော့လေဖြစ်ခြင်းတဲ့တဏှာကဘဝဖြစ်အောင်လှုပ်ပေးလိုက်တာပဲအဲ့ဒီဘဝဖြစ်ခြင်းတဲ့တဏှာကိုဘဝတဏှာခေါ်တယ်ဟုတ်ကဲ့လားဒီဘဝပြီးလို့ရှိရင်ငါဖြစ်ရဲ့နောက်ထပ်ဘဝမလိုတော့ပါဘူးလို့အဲ့ဒါလို့တိတိကျကျဆုံးဖြတ်နိုင်တဲ့ပုဂ္ဂိုလ်များမလားနည်းမလား နည်းပါတယ်များသောအားဖြင့်ကဆက်ချင်ကြတာပဲဒါကြောင့်မို့ဆွန်းလေးတစ်စွန်းလှူလည်းပဲဒီဆွန်းလှူဒါန်းတဲ့ဒါနကောင်းမှုကြောင့်ဇောတိကတို့လိုနောက်နောက်ဘဝတွေမှာပေါ်ပြေဝါရပါလို့အေးဆိုတဲ့သဘောစုမတောင်းလားအဲ့ဒါနောက်ဘဝလိုချင်တာလားမလိုချင်တာမသေးကြဘူးလား သိကြတယ်အဲလိုချင်ရင်တော့ရမှာပေါ့မဟုတ်ဘူးလားလိုချင်ရင်ရတာမဟုတ်လားမလိုချင်ရင်မရဘူးအဲ့ဒီလိုချင်တာတဏှာလက်သမားပဲဒါကြောင့်မြတ်စွာဘုရားကဂဟဂာရကခန္ဓာတိဟုသောအိမ်ကိုအကျိန်ငိန်ဆောက်လုပ်ပေးတဲ့ဟဲ့တဏှာလက်သမား တွန်သင့်ကိုဓာနိယခုခန္ဓာ၌ဒိဋ္ဌောတိတွေ့မြင်အပေပြီ။ gain ဒီခန္ဓာအိမ်ဆောက်ပေးတဲ့လက်သမားဘယ်သူလဲလို့ငါရှာလိုက်ရတာဘဝပေါင်းများစွာအခုမှပဲတွေ့တော့တယ်ကထာကာရကဒိဋ္ဌောတိတွန်သင်တဏှလက်သမားသည်ဂေဟံခန္ဓာတိဟုသောအိမ်ကို ပုဏ္ဏတဖန်နာကဟာတိဆောက်လုပ်ရဲ့မပေးရတော့ပြီဒီနောက်ဆောက်လုပ်ပေးရအောင်မလားမပေးရဘူးဘာကြောင့်လဲဆိုတော့တင့်ကိုငါသတ်လိုက်ပြီသွေးရောကဟဂါရကဒိဋ္ဌောတိပုဏ္ဏကေဟာနာကဟာတိတဗ္ဗာတေဖာတုကာဘက္ကာကဟကုတံဝိသင်္ခတံတင်ရဲ့အချမ်းရံဖြစ်တဲ့ ကိလေသာတွေလည်းငါပယ်ပြစ်ပြီတဲ့သင်ကိုလည်းတတ်ပြစ်လိုက်ပြီတဲ့ဒီတော့သင်ငါကိုနောက်ထပ်အိမ်မှာဖြစ်လဲစောင့်မပေးနိုင်တော့ဘူးဒီလိုဆိုလို့ရှိရင်ငါချမ်းသာသွားဗလားဆင်းရဲသွားဗလားအဲ့ဒါပြောတာကဟဂရကဒိဋ္ဌောတိပုဏ္ဏဂေဟာနာကဟတိသဗ္ဗတေဖာတုကဘက္ခာကဟကုတံဝိသင်္ကတံ အိမ်ရဲ့အထွတ်ဖြစ်တဲ့အထွတ်ဆိုတာခေါင်မိုးပေါ်မှာတင်ထားတဲ့ပြတ်သက်ရှိရင်ပြတ်သက်ကအထွတ်ပေါ့ပြတ်သက်မရှိဘူးဆိုလို့ရှိရင်ခေါင်အုပ်ပေါ့မိုးလုံးအောင်ဘော်တဲတွေကအုပ်ထားတဲ့ခေါင်အုပ်အဲ့ဒါကိုလည်းငါဖြက်စီးလိုက်ပြီတဲ့ခေါင်းအုပ်မရှိရင်မိုးယုံမှာ ပေါ့ပြတ်သားမရှိရင်လည်းမိုးယုံမှာပေါ့ဒါတွေလည်းဖြက်စီးလိုက်ပြီဒါကြောင့်မလို့အိမ်ကြီးတဲ့အိမ်လုံးပြက်သွားပြီတဲ့ ခန္ဓာအိမ်ကြီးနောက်ထပ်မဖြစ်တော့ဘူးသဗ္ဗတေဖာတုကဘက္ခဂဟကုတံဝိသင်္ကတံအဲ့ဒီအိမ်ရဲ့အထွတ်ခေါင်မိုးမြတ်တဆိုတာဘယ်သူလဲဆိုတော့အဝိဇ္ဇာတဲ့သူကလူရင်းမယ်တဲ့မသိမှုအမှန်တဘာဝမသိတာခုနပြောသလိုဥချနေတဲ့အခါဒါရွေ့နေတဲ့သဘောတဘာဝပါလားလို့ အမှန်တိုင်းမသိတော့ငါဥချနေတယ်ပုဂ္ဂိုလ်ဥချနေတယ်တ attva ဥချနေတယ်လို့အသိမှားနေတာအဲ့လိုအသိမှားတာအသိမှန်ရှိလို့မှားတာလားမရှိလို့အဲ့ဒီအသိမှန်မရှိတာ အဝိဇ္ဇာပေါ်အမှားသိတာအဲ့ဒီအမှားသိတဲ့အဝိဇ္ဇာကြောင့်ကောင်းတယ်ထင်ပြီးတော့ ตายาကြတမဲကြနှစ်သက်ကြချစ်ခင်ကြရမဟုတ်လားကောင်းတယ်ထင်ပြီးတော့တချို့များအစကတော့ကောင်းတယ်ထင်ပြီးတော့ချစ်ကြခင်ကြကျင်နာကြလို့တူးနဲ့တူအတူနေကြအောင်ကြိုးစားလိုက်ကြတာအမေသဘောမတူလဲနေအဖေသဘောမတူလဲနေဆွေမျိုးညာတိသဘောမတူလဲနေဘာပဲဖြစ်ဖြစ်သူတို့နဲ့တူနေရတာမဟုတ်ဘူး ငါနဲ့အတူနေရတာသူနှကိုတဲအိုပြက်မှနေရရွှေဘုံပေါ်မှာဆံရဘာပဓာနာဆိုလာပဲဟုတ်ကလားဘာပဓာနာလဲအဲ့ဒါလိမ့်မာတာလားမိုက်တာလားအေးမိုက်တာလည်းဟုတ်တယ်ယူတာလည်းဟုတ်တယ်ဟုတ်ဘူးလား နောက်ကြာလာတဲ့အခါကျတော့အနာကဖို့ဖယ်ထားလို့အတူတောင်မနေခြင်းနဲ့တဲ့အတွက်ဟိုအကြောင်းရှာဒီအကြောင်းရှာနဲ့အဝေးကြီးပြေးကြတယ်အခုကိုပဲတွေ့ခဲ့သေးတယ်ဟိုပဲတောင်ကြီးပဲမင်းမင်းမျိုးပဲမှအဲ့ဒါထွက်ပြေးနေတာအာတွေ့ရတယ်မပြေးပါနဲ့ကွာလို့ငါကိစ္စတွေတော့ပြီးအောင်လုပ်ပေးပါဦးပြီးတဲ့အခါကျတော့မင်းပြေးရင်ပြေးပါလို့ပြောပြောရတယ် အဲ့ဒါဟိုတုန်းကတော့ဟုတ်လာပြီပါပြီဆိုအဲ့ဒါမိုက်တာလားယူတာလားမိုက်တာရောယူတာရောနော်အတော်သေးကြတာအတော်သေးကြဟိုယွာမှနေတုန်းကယွာယွာဦးเจ้าမှာเจ้าသားဘဝနဲ့နေတုန်းကကပ္ပိယကြီးတယောက်ရှိတယ်အသက်60ကျော်ဥထုံးဦးတဲ့ ကပိယလို့တော့အမှန်ကောင်းတဲ့ဟင်းချက်တွေပါလေလည်းသိကောင်းတယ်သူကအကြောင်းသားကိုယ်နေနဲ့လည်းတဲ့အောင်ပေါင်းတတ်တယ်တော်တယ်အဲ့ဒါတညမှာဟိုစကားဒီစကားလျှောက်ပြီးတော့လသတာစကားပြောရင်းနဲ့သူကပြောတာတရားဟောတာပေါ့လေကိုယ်ရင်နေဥစဉ်နေကိုယ်ရင်တို့လမ်းမလွဲကြစေနဲ့အခုလမ်းဟာကောင်းနေတယ်မှန်းနေတယ်လမ်းမလွဲနဲ့ အစတော့ဘာမဆိုအကောင်းထင်တာပဲပြီးတော့တကယ်ဟုတ်တာမဟုတ်ဘူးအစရေးပြီးပြန်အထူးသဖြင့်ကိုရင်နေလူမထွက်အောင်သူကဟိုရင် တရားပြတာပါအဲ့တော့ဘုန်းကြီးတို့ကတော့ကျောင်းသားပေါ့စလေးပဲအဲ့ဒါသူကဘယ်နဲ့ပြောလဲဆိုတော့တပည့်တော်အိမ်တော်မကြခင်ငါတဲ့ဒီအမျိုးသမီးနဲ့အတူနေရရင်ငါတော့နတ်ပြည်လောက်ဒီဘက်ငါပြောမှာပဲလို့ အဲ့လိုစိတ်ကထင်တာတဲ့ထင်လို့မလို့ကြိုးစားလိုက်ရတာတဲ့မွေမမသိကင်မမသိညလဲသွားတယ်နေပူပူမိုးရရသွားတယ်အဲ့ဒါနဲ့ဆိုကြပါစို့ဖေဟာတဲ့ဒီဒုက္ခတွေခံပြီးတော့အိမ်အောင်ကြမင်္ဂလာဆောင်တဲ့ညရောက်ရညကြတော့အလိုလိုပဲနဖူးပေါ်လက်တင်ပြီးသွားပြီးစိတ်ကဆင်ញင်မိတယ် ဩငါမှားခြင်းကြီးမှားပါဘောလားအဲ့လိုဆင်ញင်ပြီးတယ်မှားခြင်းကြီးမှားပါဘောလားအရင်ကဆိုလို့ရင်ငါခန္ဓာကိုဒုက္ခတစ်ခုပဲငါခံရတယ်အခုနောက်ခန္ဓာကိုတစ်ခုဒုက္ခအပိုးရောက်လာပြီဒီလောက်တောင်မိုက်တဲ့ငါရှိသေးလားအဲ့လိုဆင်ញင်မိတယ်တရားချတာ အဲ့ဒီတော့အရင်ကသူဟာအသိမှန်တာလားအသိမှားတာလားအဲ့ဒီညကြတော့ဟုတ်ကလားဒါဖြင့်ဟိုဟာကြားဘူးလားဟမ်နဲတကယ်မကြားဘူးလည်းပြောအောင်မနော်နော်တကယ်နားထောင်နေတာလားဟုတ်ကလား ။အိုဘဲလူသာငမိုက်သာသင်္ကအဝိဇ္ဇာပိတ်ဖုံးကာ၍ငါးပြာအာယုန်ဒုက္ခပုံကိုအကုန်မမြင်အကောင်းထင်ငါခင်မင်တတ်မဲ့တွေ့ကဖက်လျက်အောက်ထက်သံသာဆုံးဆံငါဖြင့်တဏှာလက်သည်ထင်နိုင်ခဲ၍ဟော ဘယ်လက်သေးချဲတာတဏှာလက်သေးထင်နိုင်ချဲ၍အေးတယ်မရှိဆင်းရဲဖိသည်ဝိဣသားကောင်လုံးလုံးဒီဟုတ်သလားအဲ့ဒီတိုင်အဲ့ဒီတိုင်အမှန်တိုင်းသိရင်ဖြင့်မှားနိုင်မှာမလားအမှန်တိုင်းမသိသေးတော့လွန်မသိတဲ့အခါကျတော့နှုတ်လို့ရသေးတာ သွားပြီမြုပ်တဲ့မြုပ်ဟုတ်ကလားဂိုင်းစောက်ထဲပါတယ်နော်ဘယ်စာမျက်နှာတော့အချိန်ရွေးမနေနဲ့ဟုတ်ကလားဂိုင်းဆိုအိုးပဲလူသား ဆိုတာလားအတိပဲစဉ်းစားဆိုတာလားဟုတ်ကဲ့လားကဲအဲ့လိုဆိုတစ်ခေါက်ပြန်ပြီးဖြေးပြီး ခုလုပ်နေ့ရွှေညရွှေရွှေမနေနဲ့နောင်ခါကြမှာဆိုရင်နောင်တော့ရနေလိမ့်မယ်ဟုတ်ကဲ့လားအဲ့ဒါတဏှာလက်သက်ချွဲထားတဲ့ဆင်းရဲတွေငြိမ့်မှုရာအတွေ့အခုလုပ်ဖို့ပြောတာမဟုတ်လားအဲ့ဒီထဲကအစိုးဆုံးကတော့တန္တရာဝဆင်းရဲပေဟုတ်ကဲ့လားဒါကြောင့်ဘိက္ခုဆိုတာတန္တရာဘေးကိုမျောတွေး၍ကြောက်တဲ့ယဟန် ယဟန်နဲ့မဟုတ်ဘူးလူလည်းပဲဘိက္ခုခေါ်နိုင်တာပဲတန္တရာဘိမျောတွေးကြောက်လို့ရှိရင်ဒါကြောင့်မို့မနေ့ကဟိုသတိပဋ္ဌာန်ကိုဘာသာပြန်ပြတဲ့အခါကျတော့အဲ့ဒီမှာဘုန်းကြီးတို့ပြောခဲ့တယ်လေဘိက္ခဝေတန္တရာဘေကို မျောတွေး၍ကြောက်တတ်တဲ့ခြေသားခြေသမီးတို့ ဘိက္ခုသန္တရာမေကိုကြောက်မြှော့တွေ့၍ကြောက်တတ်တဲ့ခြေသားခြေသမီးသည်ဣဒဤငါဖရာသာသနာတော်၌အာတာပိကိလေသာကို ပူလောင်၆သွေးစေနိုင်လောက်အောင် ပြင်းထန်တင်းရင်သည့်သမ္မပဒံလုံလဝိရိယရှိသည်ဖြစ်၍တတိမာမပြတ်မလရှုမှတ်သောတတိရှိသည်ဖြစ်၍ သံပဇာနောယုတ်အမျိုးမျိုးနာအဖျားဖျားကိုမှန်းစွာသိသည်ဖြစ်၍ကာယေယုတ်အပေါင်းအစု၌ကာယ ानु ပတိယုတ်အပေါင်းအစုသဘောမျှသာပုဂ္ဂိုလ်တတဝငါမဟုတ်ဟု ရှုသည်ဤလင် ဖြစ်ပေါ်လာနိုင်တဲ့လောဘကလောဘဒေါသကောင်း ဆောင်တဲ့ကိလေသာအပေါင်းကို ဝိနေယပဲဖြောက်လျက်ဝိရတိနေ၏ရှုနေတဲ့ပုဂ္ဂိုလ်ကတော့ကိလေသာကိုပဲနေတာပဲတဲ့မရှုမိရင်နော်ကိလေသာအဝင်ခံရမယ်ဒါကြောင့်မရှုမိလင်ကိလေဝေရှုလေငြိမ့်လေသည်ဟုတ်ကဲ့လားပါတယ်တော့ အဲ့ဒါဝိပဿနာဘာဝနာအထုမှုရဲ့အစအလယ်ဆုံးတကြောင်းနဲ့မဟုတ်လားဆိုမရှုမိလင်ကိလေဝေရှုလင်ငြိမ့်လေသည် မရှုမိလင်ကိလေဝေရှုလင်ငြိမ့်လေသည် တခြားဘာများဟောနေเสียလို့သေးတယ်ဒီတစ်ခုနဲ့ပြီးမသွားဘူးလားဟုတ်ကဲ့လားဒါကြောင့်ဘိုးဤသားကောင်ဒုက္ခပေါင်းမှလွတ်အောင်ယုံ၍ချမ်းသာတွေ့ဖို့ဝဆင်းရဲကလွတ်ပြီးတော့နိဗ္ဗာန်ချမ်းသာတွေ့ဖို့ရာအတွက်မမေ့ယုံနံဖြစ်ပြဟံကို အမှန်ညာညိဖြစ်တိုင်းသိလောဟောအဲ့ဒီမှာအဲ့ဒီတစ်ချက်ကလေးကြည့်မမေ့ယုံနာဖြစ်ပြဟံကို အမှန်ညာညိဖြစ်တိုင်းသိလောယုတ်ဖြစ်ပြသမျှနာဖြစ်ပြသမျှကိုတတိမလစ်စေပဲနဲ့မမေ့ဆိုတာတတိမလစ်စေပဲနဲ့ဖြစ်တိုင်းဖြစ်တိုင်းရှုသိနေပါဒါမဟုတ်လား မမေ့ယုံနံဖြစ်ပြဟံကို အမှန်ညာညှိဖြစ်တိုင်းသိလောအမှန်ညာနဲ့မှန်တဲ့အတိုင်းဖြစ်တိုင်းဖြစ်တိုင်းသိဖို့ဆိုတာမရှုဘဲနဲ့သိမလားအဲရှုမလစ်စင်နဲ့မလတ်စင်နဲ့နာလဲရှုကြိုက်လဲရှုကျင်လဲရှုစင်ရလဲရှုစဉ်းစားလဲရှုတွေးလဲရှုစိတ်ဆိုးလဲရှုစိတ်ပြက်လဲရှုပြင်းလဲရှုပျော်လဲရှုအစရှိသည်ဖြင့်ဖြစ်သည်များကို ဖြစ်တဲ့အတိုင်း ရှုသိနေပါတဲ့အဲဒါလို့ရှုသိနေပြီဆိုလို့ရှိရင်တော့ကိလေသာမဝင်ဘူးဟုတ်လားကိလေသာမဝင်လို့နောက်ကြတော့အမှန်သိတော့ကိလေသာငြိမ်ရောရှုလင်ရှုလင်ကိလေသင်ပြေဝင်နိဗ္ဗာန်ပြီဟုတ်ကဲ့လားဒါကြောင့်အမှန်ဉာဏ်ညှိဖြစ်တိုင်းသိလော အဲ့လိုဖြစ်တိုင်းဖြစ်တိုင်းရှုသိနိုင်အောင်ကဝိရိယနှမျိုးလုံးလိုတယ်တဲ့ကိုဝိရိယရော စိတ်ဝိရိယကိုဝိရိယကကြာကြာထိုင် စိတ်ဝိရိယကဒီတရားမသိသမျှငါမလျှော့ဘူးဆိုတဲ့ဇွဲထားဟုတ်ကဲ့လားအဲ့ဒါဝိရိယနှစ်ပါးခေါ်တယ်ကိုဝိရိယကိုပါဠိလို ကာယိကဝိရိယခေါ်တယ် စိတ်ဝီရိယကို ပါဠိလို စေတသိကဝီရိယခေါ်တယ်အဲ့ဒီနှစ်ခုလုံးရှိရမယ်ဝီရိဏတံရှုမြိုက်တံဖြင့်ဝီရိယဆိုတဲ့မိတုံးနဲ့ကိလေသာကို ရှုပြပါတဲ့မြတ်စွာဘုရားကဝီရိယကိုကိလေသာကိုရှုပြတဲ့မိတုပ်ပဲလို့မိန်တယ်ဟုတ်တယ်ပေါ့ဝီရိယမရှိရင်ရှုမှတ်မှုသတိအားကောင်းနိုင်မှာမလားအားမကောင်းနိုင်လို့ရှိရင် တည်ငြိမ်မှုတမာရီရမလားမရရင်အမှန်သိဉာဏ်ပေါ်ပါမလားအမှန်သိဉာဏ်မပေါ်လို့အမှားပဲသိနေမယ်ဆိုကိလေသာကမငြိမ်ဘူးဟုတ်ကဲ့လားဒါကြောင့်မလို့ဝိရိယကအရေးကြီးတယ်ဒါကြောင့်ဝိရိယကိုမိတုလို့မြတ်စွာဘုရားမိတ်တယ်နော်ဒီတော့အဲ့ဒီသန္တရာဘေးကိုမျှော်တွေးကြောက်တဲ့ ပုဂ္ဂိုလ်ကို ပုဂ္ဂိုလ်တိုင်းကိုဘိက္ခုခေါ်နိုင်တယ်သို့တော်လည်းပဲသန္တရာဘေးမြောက်တွေးတကယ်ကြောက်တဲ့ဘိက္ခုဆိုတာကတော့လူဝတ်ကြောင့်စွန့်ပြီးတော့ယဟန်ဝတ်ဝတ်ပြီးကြိုးစားအားထုတ်တဲ့ပုဂ္ဂိုလ်မှပဲဘိက္ခုဆိုတဲ့စကားလုံးနဲ့တမ်းမယ်မဟုတ်လားလူဝတ်ကြောင့်နဲ့ဆိုလို့ရှိရင်တော့အဲ့ဒီဘိက္ခုနဲ့တမ်းမမလားမတမ်းဘူးဟုတ်ကဲ့လားဒါကြောင့်ဘိက္ခုယဟန်ဆိုတာ သန္တရာဘေးကိုမျောတွေး၍ကြောက်တတ်သောပုဂ္ဂိုလ်ဟုတ်ကဲ့လားနောက်တစ်ခါဘိက္ခုကိုသမဏလို့ခေါ်တယ်သမဏဆိုတာကိလေသာကိုငြိမ်းစေသောပုဂ္ဂိုလ်တဲ့သူရဲ့အဓိပ္ပာယ်ကသမဏရဲ့အဓိပ္ပာယ်ကပါတယ်တော့ကိလေသာကိုငြိမ်းစေသောပုဂ္ဂိုလ်တဲ့ ကိလေသာကိုငြိမ်းစေတဲ့ပုဂ္ဂိုလ်ဆိုတာကိလေသာကသူ့လိုလိုငြိမ်းသွားသလားဘယ်လိုဘယ်လိုမှငြိမ်းတော့ငြိမ်းအောင်လုပ်မှငြိမ်းတာပေါ့မဟုတ်ဘူးလားမီးတောက်နေတယ်ဆိုလို့ရှိရင်မီးငြိမ်းတယ်မီးကအလိုလိုငြိမ်းသလားဘယ်လိုလုပ်မှငြိမ်းတော့အဲ မင်းငြိမ့်စေတဲ့နည်းနဲ့ငြိမ့်အောင်လုပ်မှပဲငြိမ့်တာပဲဒါဖြင့်ကိလေသာကိုငြိမ့်စေတဲ့ပုဂ္ဂိုလ်ဆိုတော့ကိလေသာကိုငြိမ့်အောင် လုပ်တဲ့နည်းနဲ့သူငြိမ့်အောင်လုပ်ပြီးလို့ပေါ့မဟုတ်ဘူးလားအဲ့ဒီကိလေသာကိုငြိမ့်အောင်လုပ်တာကလက်နဲ့တည်းများများမလို့ဘူးသုံးခုပဲလို့တယ်လက်နဲ့သုံးခုရှိရင်ငြိမ့်အောင်လုပ်နိုင်ပြီ ကိလေသာကိုငြိမ်းအောင်လက်နဲ့သုံးခုရှိရင် လုံနိုင်ပြီတခြားများများမလို့ဟိုကိုရောကြီးဟဲ့ဟိုကိုရောကြီးဒီမလင်ကိုမထိုင်နဲ့ကျုံညုံထိုင်အေးလက်အုပ်ချီကိုယောကာယနဲ့ကိုယောကာယပေါင်းနှံရှိနော်ကဲလက်နဲ့သုံးပါးက6လုံးပြူတနဲ့ ရိုင်ဖယ်တစ်လက်မောင်းပြန်တစ်ခုဟုတ်လားမဟုတ်ဘူးလားကဲကိုရင်ပေါက်စာတို့ဘာလက်နဲ့နဲ့ကိလေသာကိုပယ်ဖြတ်ရမလို့ဗါရဲသီလသမာဓိပညာဘယ်သူကပြောဟဲ့ အဲ့ဒီလက်နဲ့သုံးလုံးနဲ့လက်နဲ့သုံးခုနဲ့ကိလေသာပယ်တတ်နိုင်တယ်ဖျက်နိုင်တယ်ဆိုတာဘယ်သူကပြောတော့ဗါရဲဒါဖြင့်အကိုကဆောင်းဖို့ဆိုစမ်းပါ နဲ့ပဲနှခုတော့အဲ့ဒီလက်နဲ့သုံးခုနဲ့ပယ်ဖြစ်လိုက်ပြီဆိုလို့ရှိရင်ဘောဓိပက္ခိယစစ်သားတွေစုပြီးလာကြမှာပေါ့ဟုတ်ဘူးလားဘောဓိပက္ခိယစစ်သားတွေပြည်စုံလာပြီဆိုလို့ရှိရင်တော့ကိလေသာဖနှောင့်နဲ့တင်မှာတသားတည်းကြအောင်ပြေးပြီဟုတ်သလားဘယ်ရောက်သွားတော့ ကိလေသာပြဲပြီဆိုတော့အောင်ပွဲရတာလားရှုံးပွဲတွေ့တာလားဟုတ်ကဲ့လား gain ဒါဖြင့်အဲ့ဒီအောင်ပွဲတန်ကိုအစာကနေစုဆောင်လား င်ပွဲသံကိုမကြားဘူးတဲ့ပုဂ္ဂိုလ်တွေကြားလဲကြားဘူးရလဲရသွားအောင် နောက်တစ်ခေါက်ထပ်လိုက်ပါ ကြောင့်သီလသမာဓိပညာလက်နဲ့သုံးပါးကိုရှားကြနာနဲ့ကင်ဆွဲပြီးတော့တိုက်မယ်ဆိုလို့ရှိရင်ကိလေသာကိုအောင်ပွဲဆင်နိုင်မယ်ဟုတ်လားသီလကိုပြည့်စုံစင်ကြယ်အောင်ဆောင်ထိန်ယောဂီများမှာ9ပါးသီလရှင်သာမဏေများမှာ10ပါးသီလယဟန်တော်များမှာ229သွဲသောသီလသိက္ခာတွေ အဲ့ဒါတွေစင်ကြဲအောင်စောင့်စည်းထိမ့်သိမ့်လို့သီလစင်ကြဲပြီဆိုလို့ရှိရင်ကိုယ်သီလကို ပြန်ပြီးဆင်ញင်းကြည့်ရင်စိတ်ထဲမှာဘလို့နေမလဲကြည်လင်ရှင်လန်းမချမ်းမြေဘူးလားကြည်လင်ရှင်လန်းတဲ့စိတ်နဲ့ရှုမှတ်ပွားများ အထုတ်ပြီးဖောင်းနာပိန်နာရှုမယ်ကြွတာလှမ်းနာချတာရှုမယ်၊ကြွေတာဆန့်တာရှုမယ်။ စားရတော့တာရှုမယ်အဲ့လိုရှုတဲ့အခါကိုယ်စိတ်ကကြည်လင်ရှင်လန်းနေတဲ့အခါကျတော့ရှုရရှုရအာယုံပေါ်မှာစိတ်တည်ငြိမ်လွယ်မလားပြန့်လွင့်တာများမလားအဲ့ဒီတည်ငြိမ်တာသမာဓိမဟုတ်လားသီလစင်ကြယ်လို့သမာဓိအာကောင်းတယ်ဟုတ်ကဲ့လား စိတ်ဟာရှုရရှုရဖောင်းမှုပိမှုပေါ်ကြွမှုလှမ်းမှုချမှုပေါ်ကွဲမှုဆမ်းမှုပေါ်စိုက်ခနဲစိုက်ခနဲတီးတီးသွားပြီဆိုလို့ရှိရဲ့အဲ့ဒီတည်ငြိမ်နေတဲ့စိတ်ထဲမှာပါဝင်တဲ့အသည့်ဟာတုံးသွားမလားထက်သွားမလားအဲထက်သွားပြီဆိုလို့ရှိရင်တော့အရှိတဘာဝအတိုင်းမသိဘူးလားအရှိတဘာဝအတိုင်းသိတာအမှန်သီလားအမှားသီလား အဲအမှန်သိအဲ့ဒီအသိကိုပညာလို့ခေါ်တယ်ဝိပဿနာပညာဉာဏ်လို့လည်းခေါ်တယ်ဝိပဿနာဉာဏ်အဲ့တော့ခါစောစောကပြောသလိုဥချတာလေးပဲဥချတယ်ချတယ်ချတယ်ဆို ရွေးတာလေးတွေသိအောင်လိုက်ရှိလို့ရွေသဘော မျှပဲလို့တည်ငြိမ်လာလို့ရွေသဘောမျှပဲလို့သိလာပြီဆိုရင်အရင်က မသိခင်က လူပဲပုဂ္ဂိုလ်ပဲတ attva ပဲမိမယောက်ျားပဲဆိုတော့လွဲနေတဲ့အထင်ဟာအဲ့ဒီအချိန်ကြာရှိအောင်မလားရွေ့နေတဲ့သဘာဝမျှပဲလို့ပဲသိမှာမဟုတ်လားရွေ့နေတဲ့သဘာဝမျှပဲလို့သိရင်ကိလေသာလာအောင်မလားလိုချင်တဲ့လောဘလည်းမလာဘူးစိတ်ဆိုးတဲ့ဒေါသလည်းမလာဘူးသိနေတာဖြစ်တဲ့အတွက်မသိတဲ့မောဟလည်းမလာတော့ဘူးကိလေသာ ငြိမ်းရောဟုတ်တယ်မဟုတ်လားအဲ့ဒါဟာအဲ့ဒါလို့သိတဲ့အသိဟာအမှန်သိအမှန်သိမြင်တဲ့ဉာဏ်လည်းဟုတ်တယ်ပညာလည်းဟုတ်တယ်အဲ့ဒါလို့ခေါ်တယ်ဒီတော့အဲ့ဒီဉာဏ်ပညာကိုပဲမြတ်စွာဘုရားကသမ္မာဒိဋ္ဌိမဂ္ဂင်လို့နာမည်တပ်လိုက်တယ်။ဘာမဂ္ဂင်နာမည်တပ်တယ်လဲ? အမှန်သိအမှန်မြင်ဉာဏ်မဲ့ခင် အမှန်သိအမှန်မြင်ပညာမဲ့ခင်ဟုတ်လားအဲဒါလို့အမှန်သိပြီဆိုတော့ကိလေသာဘာဖြစ်မလဲငြိမ်းသွားရောအဲဒါသီလအကျင့်သမာဓိအကျင့်ပညာအကျင့်နဲ့ကိလေသာကိုပယ်သတ်လိုက်တယ်ဒီတော့အဲ့ဒီလက်နဲ့သုံးပါတဲ့တခြားလိုသေးသလား မလိုဘူးအဲ့ဒီလက်နဲ့သုံးပါးကိုစွဲစွဲမြဲမြဲနဲ့ကြာကြာနာနာကင်တတ်ဖို့ပဲလိုတယ်ဟုတ်ကဲ့လားအဲ့ဒါလို့ဆိုရင်ကိလေသာငြိမ်းရင်သမဏမဖြစ်ပေဘူးလားသမဏဆိုတာဘာလဲကိလေသာကိုငြိမ်းစေတဲ့ပုဂ္ဂိုလ်ဆိုတော့ကိလေသာကိုငြိမ်းစေတဲ့ယဟန်ကိုမဖြစ်ဘူးလားကိလေသာကိုငြိမ်းစေတဲ့သာမဏေရောမဖြစ်ဘူးလား ကိလေသာကိုငြိမ်းစေတဲ့ယောဂီကောမဖြစ်ဘူးလားဟုတ်ကဲ့လားသမနာနိသဒသနာကိုစိတ်ငြိမ်းချမ်းကျင့်ဖြောင်းတမ်းသည်ယဟန်တန်ဃာသူရောစွာကိုအခါသင့်တော်အခွင့်ပေါ်၌ဖူးမြော်ခြင်းသည်လေဩဓမံချမ်းသာဆောင်တာလွန်ထူးမြတ်သည် မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သော မင်္ဂလာပါပေတည်းကြားဘူးသလားဘယ်တော့မှကြားဘူးတော့ဆိုရောဆိုဘူးသလား gain ဆိုသမာသမနာနိသဒသနာ စိတ်ငြိမ်းချမ်းကျင့်ဖြောင့်တန်သည်ဖြောင့်မမှန်ကန်တဲ့အကျင့်ကိုကျင့်တဲ့အတွက်စိတ်ထဲမှာကိလေသာ အပူငြိမ်းပြီးစိတ်လည်းငြိမ်းအေးနေတယ်ဒါကြောင့်မို့လို့ကိုယ်လည်းငြိမ်းအေးနေတယ်ဒါကြောင့်ကိုယ်ရောစိတ်ပါငြိမ်းချမ်းနေတဲ့ပုဂ္ဂိုလ်ဟုတ်လားအဲ့ဒါကိုယ်ရောစိတ်ပါယဟန်ကသီလသမာဓိပညာကျင့်ရင်ယဟန်ကိုယ်ရောစိတ်ပါငြိမ်းမယ် ရှင်သာမဏေကသီလသမารိကျင့်ရင်ရှင်သာမဏေကိုရောစိတ်ပါငြိမ်းချမ်းမယ်ယောဂီကသီလသမารိကျင့်ပညာကျင့်ရင်ယောဂီကကိုယ်စိတ်ငြိမ်းချမ်းမယ်အဲ့ဒီမှာကိုယ်စိတ်ငြိမ်းချမ်းကျင့်ဖြောင်တန်းသည်ကျင့်ဖြောင်တန်းသည်ဆိုတာဥဇုပတိပန္နောဥဇုပတိပန္နောသာထေမာယာကင်းစင်ကွာ၍ဖြောင်းစွာကျင့်ကြံတော်မူပါပေ၏ မကင်လမ်းမော်ကိုဖြောင်းဖြောင်းတန်းတန်းသွားရင်သူဟာဥဇုပတိပန္နပဲဟုတ်ကဲ့လားကိုစိတ်ငြိမ်းချမ်းကျင့်ဖြောင်းတန်းသည်ယဟန်တန်ဃာသူတော်စွာကိုယဟန်ကတော့ယဟန်တန်ဃာဆိုတာအဲ့တန်ဃာထဲမှာယဟန်ရော ရှင်သာမဏေရောပါတယ်ကိုရေရောတန်ဃာထဲမှာဟုတ်လားသူတော်စွာဆိုတာကတော့ဗာပြောတာ ကိလေသာငြိမ်းနေအောင်ကျင့်တဲ့ယောဂီသူတော်စင်တွေပေါ့မဟုတ်လားအဲ့ဒါပြောတာသမဏနိသဒသနာကိုစိတ်ငြိမ်းဉာဏ်ကျင့်ဖြောင်းတန်သည်ယဟန်တန်ဃာသူတော်စွာကို အခါသင့်တော်အခွင့်ပေါ်ရရင်ဖူးမြော်ခြင်းသည်လေဥဒ္ဓမံချမ်းသာဆောင်တာလွန်ထူးမြတ်သည် မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေသည်ဟုတ်ကဲ့လားဒီနေ့တို့ဗာတရားဗာတရားဟောတော့ဘိက္ခုတရားနဲ့သမဏတရားဟောတာမဟုတ်ဘူးလားဟုတ်ကဲ့လားဘာလို့ဘိက္ခုတရားနဲ့သမဏတရားဟောသလဲဒီနေ့ ယဟန်ခံညလို့ဟုတ်ကလား19ပါးအဲ့ဒီယဟန်ခံတဲ့ပုဂ္ဂိုလ်တွေနဲ့ယောဂီတွေသီလသမာဓိပညာချမ်းသာသာသာကျင့်နိုင်အောင်သက်လွင်စေတိုင်းမိဂတိစေတိုင်းတို့ကပစ္စည်းလေးပါမထောက်ပံ့မေဘူးလားထောက်ပံ့တော့တို့မှအကျိုးမများဘူးလား ယဟန်တန်ဃာတွေနဲ့ယောဂီတွေက ကောင်းကောင်းကျင့်လေလှူဒန်းတဲ့ပုဂ္ဂိုလ်တွေမှာအကျိုးများလေဟုတ်ကဲ့လားအဲဒါယဟန်တန်ဃာနဲ့ယောဂီတွေကကောင်းကောင်းကြိုးကြိုးစားစားကျင့်ရင် ပထမအကျိုးရတာက သူတို့မဟုတ်လားကိလေသာငြိမ်းဆင်းရဲငြိမ်းမယ်ဟုတ်လားဒုတိယအကျိုးရတာကကိလေသာငြိမ်းဆင်းရဲငြိမ်းအောင်ကျင့်နေတဲ့ ပုဂ္ဂိုလ်တွေကိုလှူဒါန်းတဲ့အလှရှင်နေဟုတ်ကလားအဲဒါလို့အလှရှင်ရောအလှကံပုဂ္ဂိုလ်ပုဂ္ဂိုလ်ရော အကျိုးများတဲ့အလှကိုဘာလို့ခေါ်တော့ဘာလို့ခေါ်တော့သလင်္ကဒါနခေါ်တယ်ဟဲ့သီလရှင်တမလင်ကိုကြီးတမလင်မခွေနဲ့ပြုံညုံထား အင်္ဂါ6ပါးနဲ့ပြည့်စုံတဲ့ဒါနခေါ်တယ်ဟုတ်ကဲ့လားအင်္ဂါ6ပါးကအလှရှင်ဘက်ကအင်္ဂါ3ပါးအလူကံပုဂ္ဂိုလ်ဘက်ကအင်္ဂါ3ပါးပေါင်းတော့6ပါးအလှရှင်ဘက်ကအင်္ဂါ3ပါးကမလူခင်လူဖို့ရာ စိတ်ကူးပြီးတော့စီမံဆိုင်မြင်တဲ့အချိန်ကလေးကဝမ်းသာပြီးတော့စေတနာတွေအားကောင်းနေရတယ်အေးငါတို့လှူရတော့မယ်လှူရတော့မယ်မလှူခင်ကလေးက နောက်လှူတဲ့အခါမှာလည်းလှူနေရလို့ဝမ်းသာပြီးစေတနာတွေအာကောင်းနေရမယ်လှူပြီးတဲ့အခါမှာလည်းငါဖြစ်ရင်ကိလေသာငြိမ်းအောင်သီလသမာဓိပညာကျင့်နေတဲ့ပုဂ္ဂိုလ်တွေလှူနိုင်ရတာငါအလှူအဖြစ်ကောင်းလိုက်တာလို့မိမိအလှူရဲ့တန်ဖိုးကြီးမားပုံကို သဘောပေါက်ပြီးဆင်ញင်နှလုံးသွင်းတဲ့အခါကျတော့အဲ့ဒီခါကဝမ်းမသာဘူးလား စေတနာအားမကောင်းဘူးလားအဲ့တော့သူဝမ်းသာပြီးစေတနာအားကောင်းတာအချိန်ပဲနှစ်ချိန်ဘယ်အချိန်ပဲအချိန်လို့မလူခင်အချိန်လူစဲအချိန်လူပြည့်အချိန်အဲ့ဒါလို့ပြောတော့မရှင်းဘူးလားဒါပေမဲ့ စားရဲလာတဲ့အတိုင်းပုဗ္ဗမုံစာပရစေတနာတွေအာကောင်းရတဲ့ဆိုရင်ပိုးမရှိဘူးလားမရှိပါဘူးဘာလို့လဲကိုမသိတဲ့ပါဠိမို့မဟုတ်ဘူးလားကိုမသိတဲ့ပါဠိမို့ဒီတော့မလူခင်စေတနာကို ပုဗ္ဗစေတနာခေါ်တယ်လူဆဲစေတနာကိုမုံစစေတနာခေါ်တယ်လူပြေးစေတနာကို အပရစေတနာခေါ်တယ်ဟုတ်ကဲ့လား ဒါပေမဲ့လည်းအဲ့ဒီပါဠိစကားလုံးတွေမသိဘဲနဲ့မလူခင်ကလည်းဝန်တာနေတယ်လှူဆဲလည်းဝန်တာနေတယ်လှူပြည့်လည်းဝန်တာနေတယ်ဆိုရင်အင်္ဂါသုံးပါးမပြည့်စုံဘူးလားမပြည့်စုံပါဘူးပါဠိစကားလုံးသိမှပဲပြည့်မှာလားဟုတ်ကဲ့လားဘသူဘက်ကပြည့်စုံရတဲ့အင်္ဂါတို့အလှရှင်ဘက်ကဟုတ်ကဲ့လား အလူကံပုဂ္ဂိုလ်များဘက်ကလည်းအင်္ဂါ၃ပါးပြည့်စုံရတယ်တဲ့အလူကံပုဂ္ဂိုလ်ဟာလိုခြင်းတတ်မဲ့နှစ်သက်တွေ့တာတဲ့လောဘကင်းနေတဲ့ပုဂ္ဂိုလ်ဖြစ်ရတယ်တဲ့မကင်းသေးတော့လည်းကင်းအောင်သီလသမာဓိပညာကျင့်ကြံနေတဲ့ပုဂ္ဂိုလ်ဖြစ်ရတယ်စိတ်ဆိုးစိတ်ပြတ်တဲ့ဒေါသကိလေသာကင်းနေရတယ်တဲ့မကင်းသေးတော့လည်း ဒေါသကိလေသာကင်းအောင်သီလသမာဓိပညာတရားတွေကျင့်ကြံပွားများအားထုတ်နေရတယ်အမှန်တဘာဝမသိတဲ့အဝိဇ္ဇာခေါ်တဲ့မောဟအမှန်တဘာဝဆိုတာခုနရွေ့တာဆို ရွေ့တယ်လို့မသိဘဲနဲ့ငါဥချနေတယ်လို့သိတာအမှန်တဘာဝမသိတာပေါ့ဟုတ်လားအမှန်တဘာဝမသိတဲ့မောဟအဝိဇ္ဇာ ကင်းနေတဲ့ပုဂ္ဂိုလ်ရင်လည်းဖြစ်ရတယ်တဲ့မကင်းသေးတော့လည်းကင်းအောင်သီလသမာဓိပညာကျင့်ကြံပွားများအာထုတ်နေရအာထုတ်နေတဲ့ပုဂ္ဂိုလ်ဖြစ်ရတယ်တဲ့လောဘဒေါသမောဟလုံးဝကင်းနေရတဲ့သို့မဟုတ်ကင်းအောင်ကျင့်ကြံပွားများအာထုတ်နေတယ်ဆိုရင်အလူကံပုဂ္ဂိုလ်ဘက်ကအင်္ဂါသုံးပါးပြည့်စုံတယ်တဲ့အဲ့တော့အလူကံပုဂ္ဂိုလ်ဘက်ကအင်္ဂါသုံးပါးလှူဒန်းသူဘက်က အင်္ဂါသုံးပါးပေါင်းတော့အဲ့ဒါကိုသလင်္ကာဒါနခေါ်တယ်ဟုတ်ကဲ့လားဒီတော့အလူကံပုဂ္ဂိုလ်ကလောဘဒေါသမောဟစတဲ့ကိလေသာတွေကင်းနေအောင် သီလသမာဓိပညာတွေကျင့်နေတယ်ဆိုရဲ့အဲ့ဒီကျင့်နေစေအချိန်မှာသူ့စိတ်ဟာဖြူစင်းနေမလားညင်မဲနေမလားဖြူစင်းနေတယ်ဆိုရင်အဲ့ဒီအလူကံပုဂ္ဂိုလ်ရဲ့စိတ်တဏ္ဍာရုပ်တဏ္ဍာဟာ မြေဩဇာကောင်းတဲ့လေမြေယာမြေနဲ့တူမလားမြေဩဇာညံ့တဲ့လေမြေယာမြေနဲ့တူမလားဟုတ်ကဲ့လားအခုနအလှရှင်ဘက်ကလည်းပဲမလူခင်လှူဆဲလှူပြည့်ချိန်သုံးမျိုးမှာစေတနာအာမကောင်းမဲနဲ့ဝမ်းသာမှုမရှိဘဲနဲ့စိတ်ပါဝင်စားမှုမရှိဘဲနဲ့ပိုက်ဆံရှိလို့သာလှူလိုက်တယ်ဆိုတဲ့သဘော ရှိရဲ့သူစေတနာ အာမကောင်းတော့အဲ့ဒီအလှရှင်ဘက်ကစေတနာဟာ အောင်မြင်တဲ့မျိုးစေ့ခေါ်မလားနှစ်ချုပ်မျိုးစေ့ခေါ်မလားအဲ့ဒီနှစ်ချုပ်မျိုးစေ့ဟာ မြေဩဇာကောင်းတဲ့လဲမြေရာမြေမှာစိုက်တော်လဲပဲဖွံ့ဖြိုးကြည်ထွားတဲ့အပင်ရမလားအပင်ပေါက်ချင်မှ တောင်မှပဲပေါက်အောင်မယ်ဟုတ်ကဲ့လား ဒီလိုမဟုတ်ဘဲနဲ့ခုနကပြောသလိုမလူခင်ကလည်းဝမ်းသာ လူစဲလည်းဝမ်းသာ လူပြီးလည်းဝမ်းသာနဲ့စေတနာအားကောင်းနေရင်သူ့စေတနာဟာ အောင်မြင်တဲ့မျိုးစေ့လားနှစ်ချို့မျိုးစေ့လားအဲ့တော့အလှရှင်မက်ကအင်္ဂါသုံးပါးပြည့်စုံတဲ့အောင်မြင်တဲ့မျိုးစေ့ကို အလူကံပုဂ္ဂိုလ်ရဲ့စိတ်တဏ္ဍာဖြူစင်ပြီးတော့ မြေဩဇာကောင်းတဲ့လယ်မြေပေါ်မှာစိုက်ပျိုးလိုက်ပြီဆိုလို့ရှိရင်တော့ဘယ်လိုဖြစ်မလဲဖွံ့ဖြိုးကြီးမားတဲ့အသီးပင်မရဘူးလားဒါကြောင့်စလင်ကဒါနဟာအင်မတန်အကျိုးကြီးမားတယ်လို့မြတ်စွာဘုရားမိန့်ကြသည်ဒီတော့အခုဘုန်းကြီးတို့ပြိဿကသီလသမာဓိပညာကျင့်နေတာမဟုတ်လားကျင့်နေတော့လယ်မြေကောင်းရာမြေကောင်းမဟုတ်ပေဘူးလား ဖွမ်းခွာဆိုင်ပြီးလှူဒါန်းတဲ့လှူရှင်တွေကလည်းပဲမလှူခင်လှူဆက်လှူပြီးမှဝမ်းသာမနေဘူးလားဒါဖြင့်ဒီလှူဟာအင်္ဂါ6ပါးပြည့်စုံရဲ့လားပြည့်စုံရင် ဖွံ့ဖြိုးကြီးထွားတဲ့အသေးပင်ရမလားကြီးမားတဲ့အကျိုးကိုရတယ်တဲ့ဒါကြောင့်အလှူရှင်များဟာ သီလသမာဓိပညာအကျင့်တရားတွေနဲ့ကိလေသာ လောဘဒေါသမောဟတွေကိုပယ်ရှားနိုင်အောင်ကျင့်ကြံပွားများကြိုးစားအားထုတ်နေတဲ့လူကံပုဂ္ဂိုလ်တို့ကိုမိမိတို့ရဲ့အောင်မြင်တဲ့ဒါနမျိုးစေ့ကိုစိုက်ပျိုးပစ်ချရတာဖြစ်တဲ့အတွက်ဒီဒါနမျိုးစေ့ကြောင့်ဖြစ်လာမဲ့အကျိုးတရားဟာဖြင့်အတိုင်းဒါပမာဏလွန်အောင်ကြီးမားများပြားတဲ့အကျိုးကိုရမယ်လို့နားလည်သဘောပေါက်ပြီးတော့ အဲ့ဒီအတိုင်းဒါကြီးမားတဲ့အကျိုးတွေကများပြားတဲ့အကျိုးတွေက ပမာဏလွန်တဲ့အကျိုးတွေကဆင်းရဲခတ်သိမ်းငြိမ်းခြင်းဆိုတဲ့နိဗ္ဗာန်ချမ်းသာအကျိုးကိုလင်းမြန်စွာရပါလို့ဤလိုရည်ရွယ်ချက်ဥဒေချက်ထားပြီးတော့လှူဒန်းရမယ်အဲ့ဒါလို့လှူဒန်းပြီဆိုလို့ရှိရင်တော့ဆင်းရဲခတ်သိမ်းငြိမ်းရာနိဗ္ဗာန်ကိုမရနိုင်ဘူးလားအဲ့ဒီရနိုင်တဲ့အခြေအနေရှိတဲ့အတွက်